တကယ်တမ်းကြတော့တရားအားထုတ်တယ်ဆိုတာထိုင်တဲ့ဣရိယာပုဟာပရဏဖြစ်ပါတယ်အထိုင်ဣရိယာပုဟာပရဏထားပြီးအားထုတ်ရမယ်တရားဖြစ်ပါတယ်သို့တော်လည်းပဲဘုရားရှင်ကိုရောင်ကြီးကဣရိယာပု၄ပါးစလုံးရတဲ့ဓမ္မနဲ့ရှိမှတ်ဖို့

ပြောခဲ့ပြီရပြီးတော့လည်းပဲရှုမှတ်ဖို့အဲ့ဒီရရှုမှတ်ရင်းနဲ့လည်းပဲတရားတွေ့မြင်ပုံလေးပြောခဲ့ဒီရရှုတာဈဉ္ညာလျှောက်ရှုတာဆိုတာတွေကအထိုင်ဣရိယာပုရဲ့ခြံရနေပါပဲထိုင်ရှုမှတ်တဲ့အခါမျိုးမှာယောဂီပင်ပန်းပြီးတော့ဆက်လက်ပြီးတော့ထိုင်ရင်းနဲ့မရှုမှတ်နိုင်တဲ့အခါမျိုးကို ဘုန်းကြီးတို့ရက်တဲ့ခါမှလည်းပြင်ဒီတိုင်းတတိလက်တော့မနေပဲနဲ့ရှုမှတ်နေဖို့သွားရဲ့ခါမှလည်းပြင်တတိလက်တော့မနေပဲနဲ့ရှုမှတ်နေဖို့ပါအဲဒီလိုရှုမှတ်ရင်းနဲ့လည်းပဲတရားတွေ့နိုင်တယ်ဆိုတာကိုပဲဘုရားရှင်ကိုရောမြတ်ကြီးကအားပေးပြီးတော့ဟောကြားထားတာဖြစ်ပါဒါကြောင့်အာထုတ်တဲ့အခါမှာအထိုင်ကိုအထူးပရဏာထားပြီးတော့အာထုတ်ကြလို့လိုအပ်ပါတယ် ဘုန်းကြီးကဣရိယာပု၄ပါးတရားတွေ့မြင်ပုံတွေကိုဟောပြတော့ယောဂီတို့ကမထိုင်နဲ့ရှောက်သွားဈဉ္ညာရှောက်လို့တရားတွေ့နိုင်တယ်ဆိုပြီးတော့ယောဂီတို့ကရှောက်သွားဒါနဲ့အရှင်ကိုတိတိကျကျဈဉ္ညာရှောက်တဲ့အခါမှာတွေ့နိုင်တယ်ဆိုတာမှန်ပေမဲ့တိတိကျကျသတိစိုက်ပြီးတော့ရှုမှတ်ပွားများမှဒီဈဉ္ညာမှာလည်းတကယ်ကိုတဘာဝလေးတွေ အဖြစ်အပျက်ကလေးတွေ့နေတာသမန္တဆံကအညောင်းပြီးဆံရကနေညောင်းတော့လို့ထပြီးတော့တခါလဲအလောင်းပြေကိုရှောင်နေရုံနဲ့တွေ့မှာမဟုတ်ဘူးယောဂီပုဂ္ဂိုလ်ကတဏှာကိုတစ်ချက်မှတ်နဲ့မှတ်ရင်လည်းပဲအဲ့ဒီတစ်ချက်မှတ်ကလေးရဲ့အစကနေပြီးတော့ဆုံးသွားတယ်ဖြစ်အောင်တတိလေးကပ်ပါနေဖို့ရည်ကြီးတယ် တစ်ချက်မှတ်ကိုနည်းနည်းနည်းနည်းယောဂီပုဂ္ဂိုလ်ဟာမြဲနေပြီတတိမလွတ်တော့မလွတ်ကိုမသွားတော့ဆိုမှနှစ်ချက်မှသွားတယ်ချားတယ်နှစ်ချက်မှတိုးတယ်အဲ့ဒီမှာနိုင်နေသွားပြီဆိုရင်သုံးချက်မှကြွားတယ်နားနေချားတယ်တိုးရတယ်အဲ့ဒီတိုးရဲ့ကံမှာလည်းပဲတမန်တော်ဆရာကသုံးချက်မှတ်ပါတယ်ဆိုလို့ပြောဖြစ်ရုံနဲ့မှတ်ရတာမဟုတ်ဘူး

တမန်ကကျန်ကလျှောက်သွားနေုံနဲ့ဉာဏ်ဖြစ်မှာမဟုတ်ဘူးတမာရီဖြစ်မှာမဟုတ်ဘူးဉာဏ်ဖြစ်မှာမဟုတ်ဉာဏ်ဖြစ်အောင်ရှင်းရတယ်ဒါကြောင့်တချို့ယောဂီပုဂ္ဂိုလ်ဟာမထိုင်တော့ပဲနဲ့ဈဉာဏ်ပဲရှောင်နေတာရှိတယ်တချို့ကပြေရနေတာရှိတယ်ဟုတ်ပါဘူးတကယ်တရားအားထုတ်မဲ့ပုဂ္ဂိုလ်ဝိပဿနာဘာဝနာတရားအားထုတ်မဲ့ပုဂ္ဂိုလ်ဟာတကယ်ဘုရားအလိုတော်ကြအတိုင်း ညွန်ပြပါဆိုရင်အထိုင်ရိယာပုဂ္ဂိုလ်အဓိကထားပြရမှာအထိုင်ကိုပြဏထားပြီးရအောင်ကြိုးစားရတယ်ယောဂီများအထိုင်ကိုတစ်ထိုင်မှာတဏှာကြီးနဲ့တဏှာကြီးကြောအောင်တဏှာကြီးခွဲဖြစ်အောင်တဏှာကြီးခွဲကနှစ်နာရှိအောင်အထိုင်ကိုပြဏထားပြီးတော့အဲ့ဒီထိုင်ဘက်မှာခံခံနေနေရိယာပုဂ္ဂိုလ်နိုင်နိုင်နေနေထိုင်ပြီးတော့ပေါ်လာသမျှအာယုံလေးတွေကိုတခါလဲ

နိတိရတတကရတရားတစ်ချက်တန်တန်နဲ့တဝရိယစိုက်ပြီးရှုမှတ်နေသုပရင်ထိုင်ပြီးတော့ရှုမှတ်နေရင်လည်းတရားတွေ့နိုင်တယ်နေပစ္စံတတအိတ်နေစဉ်လျောင်းနေစဉ်အိပ်ပျော်နေစဉ်တော့မဟုတ်လျောင်းနေစဉ်အဲဒီလိုလျောင်းပြီးတော့နေရင်လည်းပဲ

အိယနာရောက်တဲ့တပြိုင်တည်းကရေနာရောက်တဲ့အခါယောဂီပုဂ္ဂိုလ်ဟာမတ်တက်ရနေရရက်တယ်ရက်တယ်ရှုနေရအဲဒီလိုရှုနေရင်မှထိုင်ခြင်းစိတ်ကလေးဖြစ်ပေါ်လာတဲ့အခါမှာထိုင်ခြင်းတယ်ထိုင်ခြင်းတယ်ဒီထိုင်ခြင်းတယ်ဆိုတာရုပ်ကိုရှုတာလားနာမ်ကိုရှုတာလားထိုင်ခြင်းတာကရုပ်ကထိုင်ခြင်းတာလားစိတ်နာမ်ကထိုင်ခြင်းတာလား စိတ်နာငါထိုင်ကျင်တာအဲ့ဒါကိုနာနဲ့ရုပ်နဲ့ကွဲနေရတယ်တချို့ကထိုင်ကျင်တယ်ထိုင်ကျင်တယ်ဆိုထိုင်လိုက်ပါတယ်ဗျာကြွားကျင်တယ်ကြွားကျင်တယ်ကြွားလိုက်ပါတယ်နှမ်းကျင်တယ်နှမ်းကျင်တယ်ဒီမှာဘာမှဒီစိတ်နာကိုရှုပြီးတော့ရုပ်ကိုမရှုနိုင်ပဲနဲ့ပြောနေတာလေဖြစ်တယ်ဒီမှာနာကိုရှုနိုင်တယ်ဆိုတာရုပ်ကိုနိုင်နေတဲ့ပုဂ္ဂိုလ်မှရှုလို့ရတယ်ခုတည်းကထိုင်ကျင်တဲ့စိတ်ကလေးကိုပထမစဖြစ်ပေါ်တယ် အဲ့ဒီခိုင်းတဲ့စိတ်ကလေးကိုရှုပြီးတော့မှတရွေ့ချင်းခန္ဓာကိုယ်ဟာကရင်မောကိုအစင်းစင်းတစ်ပြေးပြေးကြည့်ပြီးကြတစ်ဆင်းကြလိုက်ထိုင်တယ်လို့ရှုလိုက်တစ်ဆင်းကြလိုက်ထိုင်တယ်ရှုလိုက်တစ်ဆင်းကြလိုက်ထိုင်တယ်ရှုလိုက်အဲဒီမှာထိုင်နေထိုင်နေလို့အစင်းစင်းခန္ဓာကိုယ်အောက်ကိုရွေ့ရွေ့ရွေ့ရွေ့ကြနေပုံလေးကြနေပုံလေးအချက်ပေါင်း၁၀ချက်ရှိနိုင်ရင်အဲ့ဒီပုဂ္ဂိုလ်တေးချာ ဆယ်ချက်ဖြစ်တဲ့ကိုမြင်သွားအဲဒီမှာ15ချက်ကျွနိုင်ရင်15ချက်ဖြစ်တဲ့ကိုမြင်သွားအဲလိုထိုင်တာလေးကိုတစ်ဆင်းတစ်ဆင်းတစ်ဆင်းပြင်လိုက်ပြက်သွားလိုက်တစ်ဆင်းပြင်လိုက်ပြက်သွားလိုက်တစ်ဆင်းပြင်လိုက်ပြက်သွားလိုက်အဲဒီမှာထိုင်ချတဲ့ပုံမှာဖြစ်တဲ့ကိုမြင်သွားထိုင်ပြီးဆိုပြန်တော့ရောအဲ့ရဘုလဲကျင်တယ်ဆိုတာဘယ်သူကလဲကျင်တာလဲ စိတ်ကနေခြင်းလားအဲ့ဒီလဲခြင်းစိတ်ကလေးကိုပထမရှုရတာလဲခြင်းနဲ့လဲခြင်းနဲ့စိတ်ကိုရှုနေတာရုပ်ကိုမရှုဘူးတာအဲ့ဒီမှာလက်ချက်စိတ်လေးကိုရှုနေရင်မှခန္ဓာကိုယ်ကတည်ရည်ချင်းတည်ရည်ချင်းပြီးတော့ကြာလာတယ်အဲ့ဒီကြတော့မှလဲတယ်လဲတဲတယ်ဆင်းတယ်ခန္ဓာကိုယ်ကြီးအစင်းစင်းတခါတည်းအိယာဘုံကိုတခါတည်းကြာတယ်

ကျနောက်ဆုံးအိယာကိုလဲပြီလဲပြီလဲတဲ့အခါမှာစောင်းရနေမှာလားပက်လက်နေမှာလားရှိကိုကအဲဒါကိုကပက်လက်ကလေးနေနေတယ်ဆိုရင်လည်းပက်လက်အနေထားမျိုးကိုအနေထားကြအောင်ရွှေ့တာကြောင်းတာမရှိဘူးလားရွှေ့ခြင်းရွှေ့ခြင်းစိတ်လေးကိုပဲမရှိပါဘူးလားအဲ့ဒီစိတ်လေးရှုပ်ပြီးတဲ့အခါတရွေချင်းတရွေချင်းခန္ဓာကိုယ်ရွှေ့တဲ့အခါကြောင်းတဲ့အခါရွှေ့တာကြောင်းတာကိုရောမရွှေ့ရဘူးလား စောင်းကျင်ရင်လည်းစောင်းတာကိုရှုရစောင်းကျင်တာကိုရှုရမယ်စောင်းတဲ့အခါစောင်းတာရှုရမယ်လှန်ကျင်လည်းလှန်ကျင်တာရှုရမယ်လှန်တဲ့အခါလှန်တယ်လို့ရှုရကိုယ့်အကူပဲလိုက်အဲ့ဒီအနေထားမျိုးလေးကိုတည်တည်ကြာကြာရှုလို့အနေထားကျသွားပြီကဲပက်လက်အနေထားမျိုးလေးပဲလေးမယ်ဆိုရင်လည်းပက်လက်အနေထားမျိုးလေးတိုင်းဝမ်းမိုက်တဲ့စစ်တိုင်ပေါ်မှာလက်ကလေးတင်ထားပြီးတော့အဲဒီမှာဖောင်းနေပိန်နေဖောင်းနေပိန်နေရှုနေုံပဲ အဲ့ဒီဖောင်းမှုပင်မှုလေးဖြစ်အောင်ကိုကလုံเสียလူသေးလားအဲ့ရပေါ်မှာလဲပြီးတော့ဘယ်နဲ့နေထိုင်မှုလေးထားပြီးဘယ်နည်းဖို့လက်ကလေးတင်ထားကြည့်ဖောင်းပင်အောင်ကိုကရှူတာစိုက်တာလုပ်ဖို့လူသေးလားမလို့ဘူးမရှူပဲမစိုက်ပဲနေလို့ရမလားဟောက်ထားလို့ရမလားမရဘူးကဲသူ့လိုတိုင်သူ့သဘောတိုင်သူရှူလာရင်ဝမ်းမိုက်ကဘာဖြစ်သွားမလဲ ဟောင်းလာသူသဘောတိုင်သူ့ဟာသူပြန်ပြီးတော့ဆက်ထုတ်လိုက်ရင်ဝမ်ပိုက်ဘယ်လိုဖြစ်သွားမလဲကဲသူသဘောတိုင်သူဖြစ်နေတာလေးကိုပဲကိုဟာဟောင်းလာရင်ဟောင်းတယ်ပိန်သွားရင်ပိန်တယ်ဒါလေးတတိပြပြရှုနေရုံပဲကိုကလုပ်ချင်မှမလုပ်အဲ့လိုရှုနေတဲ့အခါပြပြရှုကြည့်နေဟောင်းတယ်ပိန်တယ်လို့ရှုရင်ရှုအဲဒီမှာဒီလိုရှုရင်းနဲ့ပဲဖောင်းမှုလေးရဲ့ခါရတော့သူဖောင်းမှုလေးစားပြီးတော့ တရေကျစ်တင်းပြီးဖောင်းလာတာဟောဖောင်းမှုတွေဆုံးသွားဖောင်းမှုတွေဆုံးသွားပြီတော့ဖောင်းမှုတွေဆုံးသွားတာနဲ့နောက်တကပါစလာတာနဲ့ပိန်မှုတွေစလာတယ်တရေချင်းတရေချင်းပိန်တာလေးဟာရွေ့ရွေ့ရွေ့ရွေ့ရိုးရိုးရိုးရိုးရိုးရိုးကြတာဒါကိုယောဂီပုဂ္ဂိုလ်ကပိန်နေဖြည်းဖြည်းလေးရှုနေအဲဒီမှာပိန်တာလေးလည်းဆုံးသွားတော့မှတ်စိတ်လေးကလည်းဆုံးသွားပိန်တာလေးရှိသေးရလားမြဲတာလားမမြဲတာလား ကဲဒါလေးကိုကျွတ်ကြည့်နေရင်ဒီဖောင်းနာပိန်နာလေးရဲ့မြဲတာတွေ့သလားမမြဲတာတွေ့သလားသေးသေးချာချာတတိထားရှုနေရင်အဲ့ဒီရှုမှတ်နေတဲ့ရှုမှတ်စိတ်ကလေးကရောမြဲသလားမမြဲဘူးလားဖောင်းတာသုံးသွားတာနဲ့ဖောင်းတယ်လို့ရှုစိတ်ကလေးရှိသေးလားပိန်နာလေးသုံးသွားတာနဲ့ပိန်တယ်ဆိုတဲ့ရှုစိတ်ကလေးရှိသေးလားကဲဖောင်းတာရောဖောင်းတယ်မှတ်စိတ်ရောပိန်နာရော ပိန်တယ်လို့မှတ်စိတ်ကလေးရော နှစ်ခုစလုံးဘာဖြစ်သွားလဲ ကျက်သွားတယ်တမြဲတဲ့တရားလားမြဲတဲ့တရားအေးမမြဲတဲ့သဘောကိုသိချင်ညာနဲ့တွေ့တာတထိုင်ရှုနေတာလားလဲလျောင်းရဲ့ရှုတာလဲလျောင်းရဲ့ရှုနေရင်တရားတွေ့နေတယ်အဲ့ဒီလိုသိအောင်ရှုရတယ်ယောဂီတို့ဆောင်ရောက်တာနဲ့အိယာဝတင်ပြီးဆောင်ကြီးခြုံပြီးတော့ဒီကနေ့ဖောင်းတဲ့ပိနဲ့မှတ်ပါတယ်လုပ်နေလို့မဖြစ်ဘူးဆောင်ကြီးခြုံပြီးတကူကူနဲ့အိတ်ရင်ဒါအိတ်တာအဲ့တော့ကိုယ်ကိုယ်ကို၌ကိုကငါမအိတ်သေးဘူး မိခင်ကတဲလျောင်းရဲ့ပလက်နေထားမှုလေးတွေကရှုမယ်တချို့ကဘောင်းနာပင်နာကိုရှုလို့မရဘူးလို့ပြောတယ်မရတာစိတ်ကအဲ့ဒီကိုရှုတဲ့အာယုံပေါ်မှာစိတ်ရောင်းအောင်ပို့နိုင်လို့လားမပို့နိုင်လို့လားဟောင်းမှုပင်မှုကထင်ရှားသလားမထင်ရှားဘူးလားအင်မတန်ထင်ရှားတာဒါမထင်ရှားဘူးလို့ပြောကြရကိုမရှိဘူးဘသူမေးမေးကလေးလေးကိုပလက်နာပြီးရှင်းလိုက်လက်ပေါ်ဗန်လေးပေါ်လက်မေးတင်ထားကြည့်တော့ ထင်ရှားနေတာဓမ္မထင်ရှားလို့ဒီလိုဖောင်းတာပြင်တာမမှန်နိုင်ဘူးဘုရားအိတ်တယ်ရှိတယ်လို့မှတ်ပါတယ်ဘုရားလို့ပြောလို့မရဒါပေမဲ့ကိုမှတ်တယ်မှတ်လို့ရအိတ်တယ်ရှိတယ်အဲ့ဒါကြတော့ဘုန်းကြီးတို့ယောဂီများစောင်းရက်ကလေးမှစောင်းရက်ကလေးကြတော့တစ်ခါတရံမှာဖောင်းမှုပင်မှုပဲကိုကိုကအာယုံမစိုက်ချင်တဲ့အခါကြတော့အိတ်နေတာလေးကစမ်းတယ်ခန္ဓာကိုယ်စမ်းစမ်းလေးဖြစ်နေတာအဲ့ဒါလေးကိုအိတ်တယ်ထိတယ်ဆိုတဲ့အခါကြတော့ ခေါင်းအောင်နဲ့ခေါင်းနဲ့ရှိတဲ့နေရာကိုပဲချွတ်ချူလက်ကျင်နဲ့ကျန်းနဲ့ရှိတဲ့နေရာကိုပဲချွတ်ချူခစေရိုးနဲ့ကျန်းနဲ့ရှိတဲ့နေရာကိုပဲချွတ်ချူဘဝကခြေတော်နဲ့ကျန်းနဲ့ရှိတဲ့နေရာကိုပဲချွတ်ချူချွတ်ချင်တဲ့နေရာချွတ်တနေရာကိုထိတယ်လို့ချွတ်ဣဒ္ဓေထိတယ်ဣဒ္ဓေထိတယ်ချွတ်နေတယ်အဲဒီရှုနေတဲ့အခါမှာလည်းအဲ့ဒီမှာရှုစရာအာရုံရောရှုစိတ်ကလေးရောနှစ်ခုတွဲလိုက်တွဲလိုက်ဒီကားနဲ့ သို့တော့ကဖောင်းမပင်နာလေးရှုတယ်လို့ပဲရှုပြီးတာနဲ့မရှိတော့ကြောက်သွားပြီနောက်တစ်ခါနောက်တစ်ခုအစ်စ်ဖြစ်ပေါ်လာပြီရှုလိုက်ပြန်ပြီကြောက်သွားပြန်ပြီနောက်တစ်ခုအစ်စ်ဖြစ်ပေါ်လာပြီရှုလိုက်ပြန်ပြီကြောက်သွားပြန်ပြီနောက်တစ်ခုအစ်စ်ဖြစ်ပေါ်လာပြန်ပြီအဲ့ဒီလိုလည်းလျောင်းရှုနေရင်နဲ့ကိုပဲဖြစ်ပျက်တွေကိုယ်တိုင်ဉာဏ်နဲ့မတွေ့နိုင်ဘူးလားအဲ့ဒါထိုင်ရှုရင်လားလည်းလျောင်းရှုရင်လားကဲပြီးတော့လည်းလျောင်းပြီးရှုရင်နဲ့ရောတရားတွေ့နိုင်ကြလားမတွေ့နိုင်ဘူးလား ယုံနာကိုလည်းတွေ့နိုင်တယ်အဖြစ်အပျက်ကိုလည်းတွေ့နိုင်တယ်ဒီအဖြစ်အပျက်ဆိုတဲ့မမြဲတာတွေ့ပြီဆိုမှတော့ဟောယရအိဋ္ဌာတန်ဒုက္ခမမြဲတဲ့တရားဟာချမ်းသာလားဆင်းရဲလားတန်ဒုက္ခန္တရနတ္တအဲ့ဒီဆင်းရဲတရားဟာကိုယ်လိုတိုင်းဖြစ်သလားမဖြစ်ဘူးလားသိုးမရတဲ့အတ္တလားအနတ္တလားအနတ္တအဲ့လိုအိဋ္ဌာဒုက္ခနတ္တသဘောတွေလည်းလျောင်းပြီးတော့ရှုမှတ်နေရင်ဒီတရားသဘောတွေကိုယ်တိုင်ဉာဏ်နဲ့သိမြင်နိုင်တွေ့နိုင် စိတ်တည်ရှုသွားဖို့ပဲလိုတယ်ကိုကရှုတဲ့အခါမှာတော့ပြင်တကယ်ကိုတရားပေါ်မှာငါဒီတရားတွေကိုတကယ်တမ်းရှုမှတ်ရင်တကယ်ကိုတရားသဘောတွေဖြစ်ဖြစ်သဘောတွေငါတွေ့နိုင်တယ်ဆိုတာကိုယုံကြည်မှုအာကောင်းကောင်းနဲ့ဖြတ်ဖို့မလိုအပ်ဘူးလားယုံကြည်မှုတရားတရားအာကောင်းဖို့လိုအပ်တယ်တကယ်အာကောင်းကောင်းနဲ့တခါနဲ့အဲ့ဒီပေါ်မှာညှို့ပြီးတော့ရှုနေရင်ရှုစရာအာယုံရောရှုစိတ်ကလေးရောနှစ်ခုသလုံးဘာဖြစ်တာတွေ့ရမယ် မမြဲတာတွေ့ရမမြဲတာလည်းတွေ့ရဖြစ်ပြီးပြက်သွားတာကြီးလည်းတွေ့ရအဲ့လိုတွေ့နေပြီဆိုရင်ကိုကတရားတွေ့နေတာလားမတရားတွေ့နေတာလားတရားတွေ့နေတာတရားမြင်နေတာလားမတရားမြင်နေတာလားတရားမြင်နေတာတကယ်ကိုဖြစ်ဖြစ်တရားတွေကိုကိုယ်တိုင်ဉာဏ်နဲ့မြင်တာဘုန်းကြီးကပြောပြလို့မိမိတို့ကနားထောင်ရင်းနဲ့ဒါကိုသိရမှာမဟုတ်ဘူးဒီဖြစ်တဲ့ကိုသိရမှာကိုယ်တိုင်

ဒီမိမိတို့လက်အိယာပေါ်မှာလဲနှယောင်းခြင်းမှာယဟနာဖြစ်သွားတာဘယ်ချိန်မှာယဟနာဖြစ်သွားတာလဲကျင်လဲနှယောင်းခြင်းမှာယဟနာဖြစ်သွားတယ်ဆိုတော့ဒီတိုင်းအိတ်လိုက်တာနဲ့ဖြစ်တာလားရှုမှတ်မှုတတိပါဒလားမပါဘူးလားရှုမှတ်မှုဒီပါတယ်ရှုမှတ်မှုမပါဘဲနဲ့ဘလို့မှဉာဏ်ဖြစ်မသွားဘူးသူကရှုမှတ်မှုပါအဲဒီမှာဒီလိုအနတ္တဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံစံပြီးတဲ့နောက်

ပရပတ်တူကနေပြီးတော့ရှင်မာဂတပံအရှင်ဘုရားဘယ်ကိုကြွမှာလဲအေးငါဒီလိုဒီလိုပဲပြီးကြွမှာရှင်ဘုရားမသိသေးဘူးထင်တယ်ဂေါရမဘုရားပြိဋိဘံဝန်ဆံသွားပြီဆိုတော့အဲ့ဒီမှာသူတရင်မထားမိလိုက်တယ်သူမသိလိုက်ဘယ်နေ့တည်းရဲ့ကမြတ်စွာဘုရားရှင်ဘုရမကြီးပြိဋိဘံဝန်ဆံသွားပြီဆိုတာသိတဲ့အခါကျအားလုံးဘေးကပုထုဇဉ်ယဟန်တော်

တ်တယ်လို့ဒါငိုးစေရလားဒါဝမ်းသာရမှာဂေါရမဗုဒ္ဓအရှင်ဘုရားတို့ဟောတပည့်တော်တို့ဒီလိုမနေနဲ့ဒီလိုမထိုင်နဲ့ဒီလိုမသွားနဲ့ဒီလိုမကြည့်နဲ့ဒီလိုမပြောနဲ့ဒီလိုမစားနဲ့တပည့်တော်တို့အတင်းချုပ်ချယ်တာလေအခုချုပ်ချယ်မဲ့ပုဂ္ဂိုလ်မရှိတော့ဘူးလေကိုတော်တို့ဘာဝမ်းနေစရာလို့လဲတပည့်တော်ဝမ်းကိုဝမ်းသာရအောင်ပါပေါ့ အဲဒီလိုပြောတဲ့စကားကိုရှင်မာကတ္တဗမထေရကြီးကိုတော်တိုင်ကြားတာနားနဲ့သက်သက်အဲဒီမှာကိုတော်တိုင်နားနဲ့သက်သက်ကြားတော့မှာဟောဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံသန္တာမှာအခုမှရက်ပိုင်းနိုင်ပိုင်းညာရှိသေးတယ်ဒီလိုစကားမျိုးပြောတဲ့ပုဂ္ဂိုလ်ရှိနေပါပေါ်လားနောက်တစ်ချိန်မြတ်စွာဘုရားဟောထားတဲ့ဓမ္မဆိုတဲ့တရားတွေဒီလိုမသိမတော်နေတဲ့ပုဂ္ဂိုလ်ကြီးအတ္တမတွေ လွှမ်းမိုးသွားရင်ခက်ရတယ်အဲ့တော့ဘုရားရှင်ဟောကြားတဲ့ဓမ္မတွေကိုဘလို့သူစည်းပြီးတော့မပြောက်ပြက်အောင်သိသိမှဖြစ်မယ်ဆိုပြီးတော့အဲ့ဒီမှာအကြံဖြစ်ပေါ်လာပြီးတော့မြတ်စွာဘုရားပြိဋိဘံဝေဆံတော်မူပြီးတဲ့နောက်အဲ့ဒီမှာရှင်မသတ္တဗအထေမြတ်ကြီးကယဟန္တာအရှင်မြတ်တထောင်အကုန်လုံးသူစည်းပြီးတော့အဲ့ဒီမှာဘုရားရှင်ဟောကြားထားတဲ့တုတ်တံအဘိဓမ္မာ ဝိနည်းဆိုပြီးတော့ပိဋကတ်သုံးပုံတူရတူရတွေစုပေါင်းပြီးတော့သံဃာယနာတင်လိုက်တာစုပေါင်းပြီးတော့စုစည်းထားလိုက်တာအကုန်လုံးဒါတွေကိုပျောက်ပြတ်မသွားအောင်ပြီးတော့မရအောင်အဲ့လိုစုစည်းပြီးတော့သံဃာယနာတင်ပေးလိုက်တာအဲ့ဒီသံဃာယနာတင်တော့သံဃာယနာတင်ပွဲမှာဒီရှင်အာနန္ဒာမထေမပါလို့မဖြစ်ဘူးရှင်အာနန္ဒာမထေမပါလို့မဖြစ်တာဘာကြောင့်လဲဆို မြတ်စွာဘုရားဟောတဲ့တရားတွေသံဃာရဏတက်ပါလေသံဃာရဏတက်မှာဆိုတော့ဒီရှင်အနန္တမထေရကမြတ်စွာဘုရားဟောတဲ့တရားတွေကိုအားလုံးနှုတ်ငုံဆောင်တာအားလုံးအရာအလွတ်အရာကိုအကုန်လုံးအမိအရာဖြစ်ကြတယ်မြတ်စွာဘုရားဟောတဲ့တရားတွေအကုန်လုံးသူသိသိတာဒါကြောင့်သူ့ကိုဓမ္မဗန္ဒာကာရိတာတရားဗန္ဒာကိုကြီးပေါ် မြတ်စွာဘုရားဟောတဲ့တရားတွေကိုအကုန်လုံးသိသိထားဗန္ဒတတ်ကြီးတဲ့သိသိထားသလိုဒီရေတော်အာနန္ဒာမြတ်စွာဘုရားတရားတွေကိုသိသိထားဒါကြောင့်ရေတော်အာနန္ဒာမပါလို့လည်းမဖြစ်ဘူးဒီတော့သူ့ကိုယဟန္တာဖြစ်အောင်အထုတ်ခိုင်းပါခင်ဗျဆိုပြီးတော့အဲ့မှာရှင်မကတ္တဗမထေရကြီးကရေတော်အာနန္ဒာယဟန္တာဖြစ်အောင်အထုတ်ခိုင်းတယ် အဲ့ဒီအချိန်မှာဘုရားရှင်ကိုရောင်မြတ်ကြီးကလည်းပြိဋိဘံဝတ်ဆံပြီးတော့ဘာမှမကြသေးဘူးဆိုတော့ဒီတော့အနန္တရောက်နေတဲ့နေရာတိုင်းကိုတရားဓမ္မတွေကအကုန်လုံးညီမနန္တသွားကြတယ်။ဘာကြောင့်လဲဆိုတော့ဘုရားရှင်ရဲ့အကြောင်းတွေဒီတော့အနန္တလောက်သိတဲ့ပုဂ္ဂိုလ်ဘယ်သူမှမရှိဘူး။ဘာကြောင့်လဲဒီတော့အနန္တကအနိကဘုရားရှင်ကိုပြည့်စုံလုပ်ကျွေးနေတဲ့ပုဂ္ဂိုလ်ဖြစ်တယ် အဲဒီလိုအနိစ္စပြည့်စုံလုံကျွေးနေတဲ့ပုဂ္ဂိုလ်ဖြစ်တော့ဒီတော့မြတ်စွာဘုရားရှင်ရဲ့အကြောင်းအရာသိခြင်းရင်ဘု து ကိုမေးမြန်းရမယ်။ညီတော်အနန္တကိုမေးမြန်းရတခြားပုဂ္ဂိုလ်ကိုမေးမြန်းလို့မရဘူး။ညီတော်အနန္တကိုမေးမြန်းရညီတော်အနန္တကိုမေးလိုက်ပြီဆိုရင်ဘုရားရှင်ရဲ့အကြောင်းလေးကကနာနာအကုန်လုံးသိတယ်။ဒါကြောင့်မို့ညီတော်အနန္တကိုမေးရမှာဖြစ်တဲ့အတွက်ညီတော်အနန္တစီကိုပဲအလုံးတရားဓမ္မတွေက

ပရိသတ်အိတ်ချိန်မှာညီတော်အာနန္ဒာတရားအထုတ်တယ်ညီတော်အာနန္ဒာဘယ်ချိန်မှာတရားအထုတ်တာလဲညအချိန်မှာအဲ့ဒီမှာညအချိန်မှာညီတော်အာနန္ဒာတရားအထုတ်တယ်အခြားပုဂ္ဂိုလ်ကြီးအားလုံးကျင့်စစ်ပြီးဆိုတဲ့အချိန်အဲ့ဒီအချိန်မှာအထုတ်တဲ့အခါမှာလည်းပဲစင်ကမေနာရင်းကြံကြောင်းပြီးတော့ရှုမှတ်တယ်နိတ္တဇာယထိုင်ပြီးတော့ရှုမှတ်တယ် ရင်းညာကြောင့်ရှုမှတ်လို့ပင်မလာရင်ထိုင်ပြီးရှုမှတ်ထိုင်ရှုမှတ်လို့ပင်မလာပြီဆိုရင်ရင်းညာကြောင့်ပြီးရှုမှတ်အဲဒီလိုရှုမှတ်ပွားများအားထုတ်နေတာတရေအကုန်သွားနေပြီတရားသဘောတွေမပေါက်သေးဘူးတရေကုန်သွားနေတရားသဘောတွေမပေါက်သေးဘူးတကယ်တော့ဒီလိုအနတ္တဟာသောတာပန်အရိယာပုဂ္ဂိုလ်နော်အထက်အထက်ဉာဏ်တွေမဖြစ်သေးတာအဲ့ဒါနဲ့တရားတွေကိုတရေပြီးတရေတရေပြီးတရေကြိုးစားအားထုတ်သို့တော်လည်းပဲအဲဒီမှာ တကယ်ကိုဉာဏ်တို့တွေမဉာဏ်တို့တွေမဖြစ်သေးဘူးဖြစ်မနေ့ကဆိုရင်လည်းပဲသံဃာရဏတင်ပွဲကြီးကျင့်ပဖို့ရက်ကသတ်မှတ်ထားပြီမနေ့ကမြတ်စွာဘုရားဟောကြားတဲ့သုတ်တံဗိဓမာဝိနည်းဆိုတဲ့ပိဋကတ်တွေကိုတူရတူရစုပေါင်းပြီးသံဃာရဏတင်တော့ဒါပေမဲ့ယဟန္တာတွေကြီးတဲ့စုပေါင်းပြီးသံဃာရဏတင်မှာဖြစ်တဲ့တွင် ဒီလိုအနတ္တယဟန္တာမဖြစ်သေးရင်ဒီတန်ခါရဏတင်ပွဲကြီးပါဝင်လို့ဖြစ်ပါမလားမဖြစ်တော့မပါဝင်နိုင်တော့အဲတော့ပါဝင်နိုင်မှဖြစ်ပါဆိုတော့သူပါဝင်မှလည်းဖြစ်တယ်မြတ်စွာဘုရားတရားကြီးသူအကုန်လုံးကြားထားပြီးသားဆိုတော့သူဆောင်ထားတဲ့ပုဂ္ဂိုလ်ဖြစ်တော့ဒါမှအကုန်လုံးအစုံအသိပြီးတန်ခါရဏတင်နိုင်မှာဒါနဲ့ရှင်မသာသဗ္ဗမထေရကြီးကလည်းတိုက်တော့အခြားအခြားယဟန္တာမထေရကြီးကလည်းတိုက်တော့အဲဒီမှာ ဒီတော့အနန္တကလည်းဝိညာဉ်စိုက်ပြီးတော့တရားတရားထက်ထက်တန်တန်နဲ့ငါတရားမရတော့ဖြစ်ဘူးမနေ့ကဆိုတန်ခါရတင်ပွဲကြီးကျင်းပတော့မယ်ငါယဟန္တာဖြစ်မှာဒီတန်ခါရတင်ပွဲကြီးကိုကိုယ်တိုင်ပါဝင်ဆင်နွှဲလို့ရမယ်ငါကြိုးစားမှပဲဆိုပြီးတော့အဲ့ဒီမှာတရားတွေအထူးအဖြင့်ဈဉ္ညာကြောင့်ပြီးဖြူမှတ်ဘယ်လိုဖြူမှတ်နေလဲဈဉ္ညာကြောင့်ပြီးဖြူမှတ်နေတော့ကိစ္ဆာတော်ဝါကိစ္ဆာမိတိပန်းစာနာတိ တွားနေတဲ့အမူအရာကိုရှုနေတယ်ဘယ်မူရာကိုရှုတာလဲတွားနေတာလေးကိုယောဂီပုဂ္ဂိုလ်ရှုတဲ့အခါမှာတွားတယ်တွားတယ်တွားနေတာလေးရှုနေလို့ရတယ်ဒီတဲ့ပို့ပြီးတော့မိမိရှုစိတ်ကအဲ့ဒီအာယုံပေါ်မှာရောက်သိခြင်းညာဖြင့်လမ်းလိုက်ရင်ယောဂီဘယ်လိုရှုမလဲညာလမ်းတယ်ဘယ်ဖြင့်လမ်းလိုက်ရင်ရောဘယ်လမ်းတယ်အဲ့ဒီပေါ်မှာယောဂီပုဂ္ဂိုလ်ကစိတ်လေးကိုညာဖြင့်လမ်းရင်ညာဘက်ကိုစိတ်လေးညွတ်ပြီးတော့ရှုလိုက် ဘယ်ရှင်လန်းရင်ဘယ်ဘက်ကိုစိတ်လေးညှုပ်ပြီးတော့ရှုလိုက်အဲဒီလိုညာလန်းနေဘယ်လန်းနေသိကြခုယောဂီတို့ရှုတယ်လို့ပဲမြေတော်အနန္တဟာပေါ်နေတဲ့အမှုရာကိုရှုမှန်ပြီးတော့ပထမဉာဏ်ကုန်သွားပြီဒါပေမဲ့ဘာမှကိုတရားတော်တွေမပေါက်သေးဘူးအဲဒီမှာဆက်လက်ပြီးတော့ရှုပွားအားထုတ်တယ်ဒုတိယဉာဏ်အဲဒီမှာဒုတိယဉာဏ်ဆက်ပြီးတော့အားထုတ်ပြန်တယ်အားထုတ်လို့လည်းပဲတရားတွေကမတွေ့ဘူး အဲ့ဒီမှာပင်မလာပြီးဉာဏ်ကြောင်ပြီးသူ့မှနေပြီဆိုတော့စဉ်းစားကြည့်လေမိမိတို့တဏှာကြီးလောက်ကြောက်တာတောင်မှဆက်မကြောက်နိုင်ဘူးညောင်းလို့အခုဒီမှာနာရီပေါင်းများစွာမိတို့အနန္တရှုမှတ်နေတာဆိုတော့အတော်ပင်မနေပြီညင်ကလည်းအတော်ကိုနက်သွားတယ်အဲဒီမှာညင်နေသွားပြီဆိုတဲ့အခါကလည်းကြတော့တရားကလည်းမတွေ့သေးဘူးဒီကံမှာညီတော်အနန္တဆင်ញင်တာဟောငါဝရိယစိုက်ကြိုးစားနေတယ် ဒီလိုကြိုးစားနေပြီမယ်လို့လည်းပဲငါတရားတွေမတိုးတက်တာဝရိယတွေလွန်ကဲနေလို့ထင်တယ်ငါခဏနားနေမှုလေးပြုလိုက်အောင်မှဖြစ်မယ်ဆိုပြီးတော့အဲ့ဒီမှာမိမိဂရင်းညောင်ကောင်းရှိတာကိုရှုမှန်မှုလေးမလွတ်သေးဘူးနဲ့သွားတယ်ဂရင်းညောင်ကောင်းလားရောက်ပြန်တော့လေပဲရက်တယ်ရက်တယ်သုံးသပ်ဘုန်းကြီးပြောတဲ့အတိုင်းရှုမှတ် အဲဒီမှာညောင်ကောင်းပေါ်ထိုင်ကျင်တော့ထိုင်ကျင်တယ်ထိုင်ကျင်တယ်ထိုင်ချလိုက်တော့ထိုင်တယ်ထိုင်တယ်ထိုင်တညာလုံးတင်းတဲ့ကြောက်ရှုနေတဲ့ပုဂ္ဂိုလ်ဆိုတော့ခါးတွေမညောင်းဘူးလားလဲကျင်လျောင်းကျင်တဲ့စိတ်ရောမဖြစ်ဘူးလားအဲဒီမှာလျောင်းကျင်တဲ့စိတ်လေးဖြစ်လာရင်လည်းဒီလျောင်းကျင်စိတ်လေးကိုမရှုဘူးလားရှုပြန်တယ်လျောင်းကျင်တယ်လျောင်းကျင်တယ်ဟုတ်ဒီခန္ဓာကိုလဲချလိုက်တဲ့အခါကျတော့မှတည်ရခြင်းလဲတယ်လဲတယ်လဲတယ်ရှုတာ တဆင့်ကျသွားလိုက်တဆင့်ရှူလိုက်တဆင့်ကျသွားလိုက်တဆင့်ရှူလိုက်လဲတယ်ရှူလိုက်ကျသွားလိုက်လဲတယ်ရှူလိုက်ကျသွားလိုက်အဲဒီမှာယောဂီပုဂ္ဂိုလ်ဟာသူဟာဒီပေါ်မှာအာယုဆိုင်ပြီးညွတ်ပြီးကျူနေတာရှူတဲ့ကံမှာနှဲချလိုက်တယ်ဆိုတော့စိတ်ကိုတင်းထားတာလားလျှော့ချလိုက်တာလားသောသောကဝရိယတွေဒုံတဲပြီးတော့ဉာဏ်ဖြစ်သလားမဖြစ်ဘူးလားအခုဒီမှာဝရိယကိုလျှော့ချလိုက်တယ် အဲ့ဒီမှာကျိုးချလိုက်တဲ့အခါကျတော့မှဟောခန္ဓာကိုယ်ဟာရောစိတ်တွေရောရော့ကျသွားပြီးတော့ခန္ဓာကိုယ်ဟာအောက်ကိုတစ်ဆင့်ပြတ်သွားလိုက်ပြတ်သွားလိုက်နောက်တစ်ဆင့်အသေးဖြစ်ပေါ်လာလိုက်ပြတ်သွားလိုက်နောက်တစ်ဆင့်ဖြစ်ပေါ်လာလိုက်ပြတ်သွားလိုက်အဲ့ဒီခန္ဓာကိုယ်ကြီးရဲ့ဒီရုပ်တံနံတရားတွေရဲ့ဖြစ်ပြက်နေတဲ့သဘောကိုကိုယ်တိုင်ဉာဏ်နဲ့ဒီတော့အာနန္ဒမတွေ့ရဘူးလားအဲ့ဒီမှာတခါနဲ့အဆင့်ဆင့်ဖြစ်ပြက်နေတဲ့သဘောတွေတွေ့ရတယ်ကိုယ်ကလည်းခန္ဓာကိုယ်ကလည်းတကယ်တည်းတည်းချင်းတခါနဲ့အောက်ကိုနှိမ့်ချလာလိုက်တာဘယ်လောက်ထိအောင်ရောက်လာပြီလဲဆိုတော့ အောက်ကကျန်းနဲ့ခြေထောက်ကလည်းလွတ်သွားတယ်။ကျန်းကနေခြေထောက်ကလည်းလွတ်သွားတယ်။သို့တော့ခေါင်းအုံးနဲ့ခေါင်းနဲ့သို့မဟုတ်ခေါင်းအုံးနဲ့ကျန်းနဲ့ထိသလားမထိသေးဘူးလားဆိုတော့မထိဘူး။အဲဒီမှာလဲတယ်လဲတယ်ဆိုပြီးတော့လဲချနေခြင်းမှာပဲတစ်ဆင်းပြလိုက်တစ်ဆင်းပြလိုက်တစ်ဆင်းပြလိုက်တစ်ဆင်းပြလိုက်အဲဒီမှာဝိပဿနာဉာဏ်နဲ့အသင်စိတ်ဉာဏ်နဲ့အစဉ်စဉ်တက်သွားတယ်။အဲဒီကနေပြီးတော့မှမဲ့အစဉ်စဉ်ပုံအစဉ်စဉ်ဆက်ရောက်ပြီးတော့ နောက်ဆုံးဘုန်းကြီးတို့ဒီမှာခေါင်းနဲ့ကျမ်းနဲ့မထိခင်အချိန်လေးမှာပဲကိလေသာအတော်ကုန်ခံပြီးတော့ယဟန္တာမထိမြတ်ကြီးဖြစ်သွားတာထိုင်ရှုမှတ်ခြင်းလားလဲလျောင်းရှုမှတ်ခြင်းလားဒီတော့လဲလျောင်းပြီးတော့ရှုမှတ်နေခြင်းမှာရောတရားရနိုင်သလားမရနိုင်ဘူးလားရနိုင်တယ်ဒါကြောင့်ဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ယောဂီပုဂ္ဂိုလ်ကရှုမှတ်ရမလားမရှုမှတ်ရဘူးလားရှုမှတ်ရမှာ သို့တော့ဘုန်းကြီးစောစောကပြောခဲ့ပြီနော်အထိုင်ဣရိယာပဒါနဆိုတာပြောခဲ့ပြီသို့တော့အထိုင်ဣရိယာပုတ်ပဲတစ်ခုတည်းရှုနေလို့တော့ဣရိယာပုတ်မျှပါမလားဣရိယာပုတ်မမျှတရင်မထိုင်နိုင်တော့ဘူးဆိုရင်ဒီတိုင်းမရှုပဲနေရမှာမဟုတ်ဘူးမထိုင်နိုင်လို့ရရင်ရတဲ့ဣရိယာပုတ်မရှုရဘူးလားသွားရင်သွားတဲ့ဣရိယာပုတ်မရှုရဘူးလားလျှောင်းရင်လျှောင်းတဲ့ဣရိယာပုတ်မရှုရဘူးလားကဲအဲ့ဒီလိုရှုခြင်းအပြင်ရောတရားတွေ့နိုင်သလားမတွေ့နိုင်ဘူးလား ခုညီတော်အနန္ဒာအထိုင်ရှုရင်လားလျှောင်းရှုရင်လားလျှောင်းပြီးတော့ရှုရင်းနဲ့တွေ့သွားတာဟိုးမနေ့ကပြောတဲ့ပဏိတသာမဏေငယ်လေးကြတော့လျှောင်းရှုရင်လားထိုင်ရှုရင်လားဟိုတိတ်တမထေကြတော့လိုက်ကူပေါ့ပါပါဘုန်းကြီးတို့ယောဂီများထိုင်ရှုရင်လားရက်ရှုရင်လားကဲသုပတ္တယဟန်ကြီးကြတော့ဘုန်းကြီးတို့ရက်ရှုရင်လားဈဉ္ညာလျှောက်ရှုရင်လားကဲဒီတော့ဒီပုဂ္ဂိုလ်တွေဟာဒိဋ္ဌိတအာရောကုန်ကမ်းပြီးတော့ယဟန္တာဖြစ်သွားတာဣရိယာပုအမျိုးမျိုးနဲ့ဖြစ်နေတယ်ဟုတ်တယ်မလား ကဲဒီတော့သူတို့ကိုကြည်ချင်းအားဖြင့်ဘုန်းကြီးတို့ယောဂီများဘယ်ဣရိယာပုနဲ့ပဲရှုရှုရှုရင်တရားတွေ့နိုင်လားမတွေ့နိုင်ဘူးလားဒါရင်မဟုတ်သေးဘူးမြတ်စွာဘုရားကခါရတ္တခဲနေခြင်းမှလည်းတရားတွေ့နိုင်တယ်ဘုံဇံတ္တစားနေခြင်းမှဆွမ်းစားနေခြင်းမှလည်းတရားရနိုင်တယ်ဆွမ်းစားရင်တရားရတဲ့ပုဂ္ဂိုလ်ကြီးဆိုလို့ဘုန်းကြီးတို့သင်ဟိုကျွန်းမှာအထက်ကရာကြီးဖွင့်ပြထားတာအများကြီးရှိတယ်အထက်ကရာဆရာ သင်ဟိုကျောမှာယဟန်တော်သာသနာတော်ကြီးထုံးကားနေရှင်ကာကာလတော်မှာဆိုရင်ခွင်းတို့သွန်းခံပြီးတော့ကြောင်းပြန်ရောက်မှသွန်းစားမယ်ဆိုရင်ရွာနဲ့ရတဲ့ဝေးလို့အထိတ်မမိဘူးအဲတော့ရွာထဲမှာလည်းသွန်းစားကြောင်းတွေလုပ်ထားတယ်ကျွမ်းအပြင်လမ်းမှာလည်းသွားသားကြောင်းလေးတွေဆောက်တာ။တန်ဃာတော်များတော့တောရကြောင်းလေးတွေတန်ဃာတော်များသုံးခံကြွား။ကျွမ်းထဲမှာလည်းသွားသားဖို့အရှင်ပြေကျွမ်းထဲမှာလည်းသွားသားကြောင်းလေးပေါ်မှာထိုင်ပြီးတော့ အဲ့ဒီမှာကိုရှုမှတ်မှုမလုပ်စေဘဲနဲ့သွမ်းလုပ်တလုပ်ဖုံးပေးလိုက်တလုပ်ကိုကင်နာယူလာတာစပြီးတော့သွမ်းဖို့ပြင်လာတာစပြီးတော့ရှုမှတ်တယ်အဲ့ဒီလိုရှုမှတ်ရှုမှတ်ပြီးတော့အားထုတ်ကြတာအဲ့ဒီသွမ်းစားကြောင်းမှာဒီနေရာလက်ကလေးနဲ့ထောက်ပြီးတော့ဟောဒီနေရာမှာတရားမရသေးဘူးလို့လက်ထောက်ပြတရားနေရာတောင်ရှိဘူးတဲ့။ဒါကြောင့်လေသွမ်းစားရင်တရားရှုမှတ်လို့တရားမရသေးဘူးဆိုတဲ့နေရာပြပြကိုမရှိဘူးတဲ့။အားလုံးဟာ

ဘုန်းကြီးတို့အမှတ်သိသိနေတဲ့ပုဂ္ဂိုလ်ဟာစားတဲ့အခါမှာအရသာတွေ့သေးရလားတွေ့တော့ဘာတွေ့တွေ့တွေ့ကျင်တာတွေ့ဘာရတာမှမတွေ့တော့ဒါအစားကကောင်းလားမကောင်းလားမကောင်းလားအဲ့ဒါတရားကောင်းနေလို့အမှတ်ကောင်းနေလို့အဲတရားမကောင်းတဲ့ပုဂ္ဂိုလ်ကြတော့ဘာစားစားစားကျင်တာစားကောင်းနေတယ်ခရင်တွေ့ကောင်းလိုက်တာသာရုပါသာရုပါသာရုပဲခေါ်တယ်အဲဒါသာရုတန်ကလည်းဖြစ်ကြအောင်ခေါ်တယ် ကိုကို၌ကဒီလိုတူရန်တဲ့ပုဂ္ဂိုလ်တစ်ခါတမဲ့ဖြစ်အောင်ကိုယ်ပြန်ကြိုးစားကြအောင်တာရူရန်လေးရပဲတက်ကြအောင်ဒီတာရူကြီးတဲ့ခိုင်းခေါ်မနေနဲ့တော့အဲတော့ဒီမှာရှုမှတ်မှုလေးနဲ့စားရင်ရှုမှတ်မှုလေးနဲ့ဖုံးပေးမယ်ဆိုရင်ကဲစားစားရင်ရောတရားမရနိုင်ဘူးလားဗျာတရားရနိုင်တယ်ဒါကြောင့်ဘုန်းကြီးတို့ဒီကျမ်းကများမှာဘယ်ဣရိယာပုနဲ့ပဲရှုရှုဣရိယာပုမရွေးဘယ်ချိန်မှာပဲရှုရှုအချိန်မရွေး တရားတရားထက်ထက်တန်တန်နဲ့ဝိရိယစိုက်ပြီးရှုမယ်ပွားမယ်ဆိုရင်အချိန်မရွေးနေရာမရွေးဣရိယာပုမရွေးတရားမရနိုင်ဘူးလားဗျာကဲဆိုကြည့်လိုက်တရားတရားအင်အားကောင်းလျင်ဖြစ်ပြနှစ်ပါးပိုင်ချခြင်းနှင့်လျောင်းတိုင်းရသွားတောက်စားနေစဉ် တရားမြတ်ရဟယောဂီရှင်တရားတရားအင်အားကောင်းလျင်တရားအထုတ်တဲ့ပုဂ္ဂိုလ်ကဘာကောင်းအောင်မလဲအေးတရားတရားအင်အားကောင်းလျင်ဖြစ်ပြနှစ်ပါးပိုင်ခြားခြင်းဖြင့် လျောင်းထိုင်ရသွားတောက်စားနေစဉ်တရားမြတ်ရဟယောဂီရှင်ဘုညာနောက်တစ်ခေါက်ချပေးမယ်ယောဂီကနောက်ခေါက်ပြန်ဆိုရမယ်မှတ်မှတ်သားသားလေးဆိုနော်တရားတရားအင်အားကောင်းလျင် ဖြစ်ပြနှစ်ပါးပိုက်ချခြင်းဖြင့်လျောင်းတိုင်းရသွားသောစားနေသည်တရားမြတ်ရအယောဂီရှင်ကဲဆိုကြည့်ပါ ဖြစ်ပြနှစ်ပါးပိုက်ချခြင်းဖြင့်လျောင်းတိုင်းရသွားသောက်စားနေစဉ်တရားမြတ်ရအယောဂီရှင်တရားတရားအင်အားကောင်းလျင်ဖြစ်ပြနှစ်ပါးပိုက်ချခြင်းဖြင့်လျောင်းတိုင်းရသွားသောက်စားနေစဉ်တရားမြတ် ယံအယောဂီကဲဒီတော့တရားတရားအကောင်းကောင်းနဲ့ဝရိယစိုက်ပြီးတော့သာရှုမှတ်ပွားများအားထုတ်မယ်ဆိုရင်ထိုင်ရင်းနဲ့လည်းဖြစ်ဖြစ်ဉာဏ်လေးမရနိုင်ဘူးလားရရင်းနဲ့ရောဖြစ်ဖြစ်ဉာဏ်လေးမရနိုင်ဘူးလားသွားနေရင်းနဲ့ရောဖြစ်ဖြစ်ဒီမမြင်နိုင်ဘူးလားနောက်ဆုံးလျောင်းဆက်နေရင်းနဲ့လည်းဖြစ်ဖြစ်ဉာဏ်လေးမရနိုင်ဘူးလား ကဲအဲ့ဒီလိုဖြစ်ဖြစ်တွေမြင်နေပြီဆိုရင်တရားမြင်နေတာလားမတရားမြင်တာလားတရားသိနေတာလားမတရားသိနေတာလားကဲဒီတော့ဘယ်ဣရိယာပုံနဲ့ပဲရှုရှုတရားမသိနိုင်ဘူးလားတရားမတွေ့နိုင်ဘူးလားမမြင်နိုင်ဘူးလားဘယ်အချိန်မှာပဲရှုရှုနေ့ရှုရှုညရှုရှုဘယ်ချိန်ရှုရှုရှုကျင်တဲ့အချိန်ရှုတရားတွေ့နိုင်မလားမတွေ့နိုင်ဘူးလားဒါကြောင့် ဒီမှာကျမ်းဂန်များမှာယတ္တတ္တသဘလဝတိဝိပဒနာသအာရတံတတ္တကိစ္စတတ္တဒိဋ္ဌံတတ္တနိတိရတတ္တနိတိဇံတတ္တခါရတတ္တဘုံဇံတတ္တမေဃဖလပတိဝေရောနာမနာဟောတိတိနတ္တိယတ္တရှင်ယောဂီပုဂ္ဂိုလ်အားဘလဝတိအာจิตောတတ္တသတ္တတရားသည်၎င်း အာရတကျိုးစားပွားများအားထုတ်အပ်သောဝိပဿနာစာဝိပဿနာတရားသည်၎င်းအတ္တိရှိပါသည်ဓာတတို့ကျိုးစားပွားများအားထုတ်နေယောဂီပုဂ္ဂိုလ်အားသတ္တတို့တရားတရားထက်ထက်တန်းတန်းနဲ့ကြိုးစားပွားများအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်အားကိစ္စတန်တာသွားနေခြင်းမှာဖြစ်စေသိက္ခာတတယနေခြင်းမှာဖြစ်စေနိတိရတတထိုင်နေခြင်းမှာဖြစ်စေနေပိတတတလဲလျောင်းနေခြင်းမှာဖြစ်စေ ခါရတတမုတ်ခဲပွဲကိုခဲနေခြင်းမှာဖြစ်စေဘုဇံတတသွမ်းဘောခြင်းကိုစားတော့နေခြင်းမှာဖြစ်စေမေဃပလပတိဝေရောနာမမေတ္တရာဘုဒ္ဓရာတို့ကိုထိုးထွင်းသိရခြင်းမြင်ရခြင်းမြည်သည်နာဟောတိတိမဖြစ်သည်ဟူ၍နတ်တိမရှိတော်ပြီပတိဝေရောနာမထိုးထွင်း၍သိနိုင်မြင်နိုင်တော့သည်သာရိဣတိဤသို့ဩဇာ ကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါသည်တည်း